ခန်းကြီး30အငယ်1မှ9ထိုတို့အေးစီယသည်ဘုရားသခင်အိမ်တော်ရှိမှပြတ်ဝတ်လျက်မျက်ရည်ကျလျက်တောင်းပန်၍ပထနာပြုသောအခါအလွန်များစွာသောပရိသတ်ဣဒရေလအမျိုးယောက်ျားမိန်းမသူငယ်တို့သည်အေးစီယထံမှစီဝေး၍အလွန်ငိုကြွေးကြ၏အေလံမျိုးယေဟေလသာရှေကနိကလည်းငါတို့သည် ကိုဖျားသခင်ကိုပြစ်မှား၍ဤပြည်၌နေသောတပါးအမျိုးသားမိန်းမတို့နှင့်စုံဘက်ကြပြီ။သို့ရာတွင်ဤအမှုမှာဣသရေလအမျိုးမြော်လင့်စရာရှိသေး၏။သို့ဖြစ်၍အရှင်ဘုရားအစရှိသောငါတို့ဘုရားသခင်၏ပညတ်တရားကိုကြောက်ရွံ့သောသူတို့သတိပေးသည်အတိုင်း၊ဤမိန်းမများနှင့်သူတို့သားသမီးများရှိသမျှကိုစွန့်ပယ်မည်ဟု ငါတို့၏ဘုရားသခင်ရှေ့တော်၌အတိတ်ထံပြုကြကုန်အံ့ဤအမှုကိုတရားရှိသည့်အတိုင်းစီရင်ကြကုန်အံ့ထတော်မူပါဤအမှုကိုကိုရောဆိုင်မာ၏အကျွန်ုပ်တို့သည်လည်းဝမ်း၍မဆာကြပါမည်ရရင်သောစိတ်ရှိ၍ပြုတော်မူပါဟုအေးစရာအားပြန်ပြောကြလျင်အေးစရာသည်ထ၍ယေဘရဟိအကြီးလေဝိသားဤဒေလမျိုးသားအပေါင်းတို့သည် ထိုစကားအတိုင်းပြုရမည်အကြောင်းသူတို့အားအချိန်ပေး၍သူတို့သည်ကျိန်ဆိုကြ၏။6ထိုအခါဧဇရသည်ဘုရားသခင်၏အိမ်တော်ရှေ့ကထ၍ဧလျာရှိပ်သားယောဟနန်အခန်းသို့သွား၏။ရောက်သောအခါမုန့်ကိုမစား၊ရေကိုမသောက်ဘဲနေ၏။အကြောင်းမူကား၊သိမ်းသွားခြင်းကို ခံဘူးသော သူတို့ပြစ်မှားသောအပြစ်ကြောင့် ညည်းတွားမြည်တမ်းလေ၏တိမ်တွားခြင်းကိုခံရသော အမျိုးသားအပေါင်းတို့သည်ယေရုရှလင်မြို့သို့ စီဝေးစေမိအကြောင်းမင်းများနှင့်အသက်ကြီးသူများစီရင်သည့်အတိုင်းသုံးရက်အတွင်းတွင် မရောက်သောသူမည်ဒီကားတိမ်တွားခြင်းအမျိုးသားပရိသတ်ထဲကနှင်ထုတ်ခြင်းကိုခံ၍သူ၏ဥစ္စာရှိသည်မြသည် ကျိန်ဆိုအပ်သောဥစ္စာဖြစ်စေမည်အကြောင်းယေရုရှလင်မြို့မှစ၍ယူဒပြည်တလျှောက်လုံး၌ကြော်ညာကြ၏အငယ်ကိုမှဆက်လေယူဒအမျိုးနှင့်ဗိယံမင်းအမျိုးသားယောက်ျားအပေါင်းတို့သည်သုံးရက်အတွင်းတွင်ယေရုရှလင်မြို့မှ စီဝေး၍နဝမလအရက်20တွင် လူအပေါင်းတို့သည် ထိုအမှုကြောင့်၎င်းတီးထန်စွာမိုးရွာသောကြောင့်၎င်း တုန်လှုပ်လျက်ဘုရားသခင်၏အိမ်တော်ဦးရှိမှထိုင်နေကြ၏ထိုအခါယေပရောဟိတ်ဧစီယတိထား၍တင်တို့သည် ပြစ်မှားကြပြီးဤတွေလအမျိုး၌အပြစ်လေးစီခြင်းဟာတပန်မျိုးသားမိမတို့နှင့်စုံဖက်ကြပြီတကားတို့ဖြစ်၍ဘိုးဘီတို့ဤဘုရားသခင်သာရဘုရားအားတောင်းပန်ကြလော အလိုတော်အတိုင်းပြုလျက်ဤပြည်သားတို့နှင့်၎င်းတပန်မျိုးသားမိမတို့နှင့်၎င်း ကွာကြလော့ဟုသူတို့အားဆို၏ပရိသတ်အပေါင်းတို့ကလည်းကိုရောမိန်တော်မူသည့်အတိုင်းအကျွန်ုပ်တို့သည် ပြုပါမည်တို့ရတွင် လူအများရှိပါ၏တီးထန်စွာမိုးရွာသောကာလဖြစ်ပါ၏အကျွန်ုပ်တို့သည်အိမ်ပြင်မှမရက်မနေနိုင်ပါဤအမှုသည်တရက်နှစ်ရက်တွင် ပြီးနိုင်သောအမှုမဟုတ်ပါပြစ်မှားသောသူအများရှိပါ၏ ငါတို့ပရိသတ်အပေါင်းကိုအုပ်ချုပ်သောအကြီးအကဲတို့သည် စီရင်သဖြင့်၊တို့နေရာမြို့ရွာ၌တပါးအမျိုးသားမိန်းမနှင့်စုံဘက်သောသူ အပေါင်းတို့သည်ချိန်းချက်သောအချိန်တို့၌မြို့အသီးအသီးအသက်ကြီးသူများ၊တရားသူကြီးများနှင့်အတူလာ၍၊ဤအမှုကြောင့်ပြင်းစွာထွက်သောငါတို့ဘုရားသခင်၏အမျက်တော်ကို ဖြေကြပါစေဟုကြီးစွာသောအသံနှင့် ပြန်ပြောကြ၏။ အငယ်15မှ19အာတဟိလတာယောနတန်နှင့်တိကဝတာယဟာစီတာလင်ထိုအမှုကို ပြုစုကြ၏လေဝိတာမေရှုလန်နှင့်ရှဘေတာတို့သည်ဝိုင်းညီကြ၏တိမ်သွာခြင်းကိုခံရသောအမျိုးသားတို့သည်ဝန်ခံကြသည်နှင့်ညီယေပရောဟိတ်အေစီယသည်ရွေးချယ်၍အဆွေအမျိုးအလိုက်အမိများကိုမှတ်သားသောအဆွေအမျိုး တကြီးတို့သည်ဒသမလတရက်နေ့တွင်ထိုအမှုကိုစစ်ကြောခြင်းငှာထိုင်နေကြ၏တပါမျိုးသားမိမနှင့်စုံဖက်သောသူအပေါင်းတို့ကို ပထမလတရက်နေ့တိုင်အောင်အကုန်စင်စစ်ကြောစီရင်ကြ၏တပါမျိုးသားမိမနှင့်စုံဖက်သောယစ်ပရောဟိအမျိုးသားဟုမူကားယောရှုအမျိုးယောဇဒက်သားနှင့်သူ၏ညီမာတေယအေလျာစာယာရိတ် ဂေတလိသည်သူတို့သည်မယားနှင့်ကွာမည်ဟုဂတိထားကြ၏။ပြုမိသောအပြစ်ကြောင့်သိုးကိုယဇ်ပူဇော်ကြ၏။20ထိုမှတပါး၊ဣမေရအမျိုးဟာနန်နှင့်ဇေဗဒိ၊ဟာရိမ်အမျိုးမာသေယ၊ဧလိယ၊ရှေမာယ၊ယေဟေလ၊ဩဇိ၊ပါရှုရအမျိုး၊ဣလဩနဲ၊မာသေယ ဣရှမေလနာတနေလယောဇပဧလတာလေဝိတာယောဇပရှိမိကေလယဒီဟုသောကေလိတပေတာဟိယုဒဧလီစာတချင်းတဲ့ဧလီယာရှိတကားဆောင်ရှာလုံတေလင်ဥရိဣဒရေလအမျိုးတဲကပါရုအမျိုးယာမိယေစီမာလခိမြာမိန်ဧလစာမာလခိယ ဘေနယဧလံအမျိုးမတ္တနိဇာခရိယေဟေလအာဘဒိယေရမုတ်ဧလျာဇတုအမျိုးဧလီအောနှင့်ဧလျာရှိမတ္တနိယေရမုတ်ဇာဘအာဇိဇဘေဘဲအမျိုးယောဟနန်ဟာနနိဇဘဲအတလေဘာနိအမျိုးမေရှုလမလုတ် အဒါယယာရှုရှာလယာမုတ်ပါဟတ်မောဘအမျိုးအာဒနခီလာလဘေနယမာတိယမတိနာဘေဇလီလဘေနွိမနာရှေဟာရင်အမျိုးအေလျာဇာဣရှိယမာလခိရှေမာယရှိမောင်ဗင်ယမင်မန်လုတ်ရှေမရိဟာရှုံအမျိုးမတ်တနေမတ်တတ ဇာဘအေလိဖလက်ယေရမဲမနာရှေရှိမိဗာနိအမျိုးမာဒဲအာမယံဝေလဘေနာယပေဒိခေလူဝါနိမေရမုတ်အေလျာရှိတ်မတန်နိမတန်နေယာသောထိုမတပါဗာနိဘိနွိရှိမိရှေလမိနာတန်အဒါယမာခဏဒီဘဲ ယာရှဲယာရဲအာဇရှေလရှေလမိရှေမရိရှာလုံအာမရိယောတနေဘောအမျိုးယေယေလမတိတိဇာပစေပိနယာဒောယောလဘေနယတိဤသူအပေါင်းတို့သည်တပားမျိုးသားမိမနှင့်စုံဖက်၍သားသမီးကိုမြင်ရကြပြီအေစီယမှတ်စာပြီး၏